အာနမေကမထာနမေသန္တေသန္တေတေထာတေထာတန္တာရာတန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယ မောစနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထာဒေထာတန္တာရာတန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဒနာထာယ မောဇနာထာယတတိယံပိတတိယံပိကမထာနမေကမထာနမေဗန္တေဗန္တေသေထာသေထာတန္တာရာတန္တာရာ ဝတ္တာဒုက္ခတောဝတ္တာဒုက္ခတောမောဇနာထာယမောဇနာထာယဤခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမုံမြတ်ဖုံးမုံဒီညိုလူရမာဤဖျာဒီညိုလူရမာဤဖျာတရားမှယေတရားမှယေတထိုင်တွင်တထိုင်တွင် အနှင်းပူဇော်ပါဤဖရာအနှင်းပူဇော်ပါဤဖရာဖရာသမာဖရာသမာအရိယာများကိုအရိယာများကိုပြမမိသမျှပြမမိသမျှတောင်းပန်တာတောင်းပန်တာ ဝန်ချကြောပါဤဖယာဝန်ချကြောပါဤဖယာငါပြုသမျှငါပြုသမျှညာလာထောတော်ညာလာထိုတော်ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန် အမြန်ကျေးဇူးပြုပါစေတည်းအမြန်ကျေးဇူးပြုပါစေတည်းတတ္တလောကတတ္တလောကရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေ ပေငှဝေသည်ပေငှဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာမြာသတဝါတို့မြာသတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားရှုမပါတကားသာဓုသာဓု သာဓုတထူဤဓာရှုပြီးခဲ့ပြီဦးဇင်းတို့တေဇောဓာတ်ကိုလည်းရှုခဲ့ပြီ ဝါယောဓာတ်ဝါယောဓာတ်ကဩဒင်ကမဝါယောဆိုတာအထက်သူဆန်တက်သောလေတဲ့အတော်ကမဝါယော အောက်တော်စုံသောလေကောစီတယဝါယောဆိုဝမ်းမိုက်တွင်၌ဥအပြင်ဘက်၌တည်သောလေ ကောထာသဝါယောဆိုတာကဥမဥသိတွင်း၌တည်တော်လေအင်္ဂမင်္ဂနုတာရီဝါယော အင်္ဂါကြီးငယ်အစိတ်အပိုင်းတို့တောက်လျှောက်ကိုယ်ဆံလှုပ်ရှားစသည် ကိုပြီးတော်လေအတ္တတာပတ္တတာဝါယောဝင်လေထွက်လေဤ၆မျိုးသည်တဲ့တောင်တင်းတွန်းကံမှုလွန်ကဲသောကြောင့်ဝါယောတတ်မြည်၏ အထုကဤလေ6မျိုးတွင် ရှေ့5ပါးတို့သည်ကံစိတ်ဥဒုအာဟာရဟူသောအကြောင်း၄ပါးကြောင့်ဖြစ်ကုန်၏နောက်ဆုံးအတ္တာတပတ္တာတလေးသည်စိတ်ကြောင့်သာလျှင်ဖြစ်၏ဝါယောဓာတ်ရဲ့ဝါယောဓာတ်သည်ကာယ ानु ပတနာကိစ္စဖြစ်၍မိမိတို့၏ခန္ဓာကိုယ်နှင့်ဆက်နေသောဝါယောဓမျိုးတို့တွင် အင်္ဂါ၃ပါးနှင့်ညီသော ဝါယောဓာတ်မျိုးကိုသာရှုပွားနိုင်လေသည်အစ္ဆဒကာယရှိဝါယောဓာတ်ဖြစ်ရမယ်တဲ့ဝါယောဓာတ်ကိုရှုခြင်းအစ္ဆဒအတွင်းတဏ္ဍာမှာဖြစ်ရမယ်ခဏတိုင်းနဲ့တွေးရှိနိုင်သောဝါယောဓာတ်ဖြစ်ရမယ်ခဏတိုင်းခဏတိုင်းနဲ့တွေးရှိရမယ်လက္ခဏာရတ္တပိစုပ္ပတံဟူသောပရမတ္ထသဘာဝကိုဖော်ပြပေးနိုင်သောဝါယောဓာတ်ဖြစ်ရခြင်းဟူ၍အင်္ဂါ၃ပါးရှိတယ်လက္ခဏာစသည်ကတွန်းခြင်းဝါယောဓာတ်ရဲ့သဘောတွန်းခြင်းတိုးခြင်း တွန်းတယ်တိုးတယ်ကန်တယ်ထောက်တယ်မတယ်ပင့်တယ်ဖိတယ်ညက်တယ်ရွှေချင်းစာသောလက္ခဏာဝါယောဤဝိခမနာကိစ္စယုံညင်လှုပ်ရွလှိတ်အာဆိုင်ကြောင်းကြခြင်းစာသောရတ္တဝါယောဤသမှုဒီရဏကိစ္စလှမ်းသွားထွက်လှိတ်ပြောင်းလဲထောင်းထုဆွဲငင်ရှုံတော့ဖောင်းပွားဖောင်းပိန်စာသောပစ္စုထန်ဝါယောဤအဘိနိဟာရကိစ္စ ဤသို့အဖြစ်ဝါယောကိစ္စသည်၃မျိုးရှိယင်းတွင်ဝိပဿနာအတိမျိုးကိုသာလျှင်လက္ခဏာနှင့်ရတ္တဝါယော၂မျိုးကိုသာ ရှုပွားရမည်တမထအတိမျိုးကိုလိုလျင်ပစ္စုပ္ပထနာဝါယောကိစ္စမျိုးကိုရှုပွားရမှန်၏ပစ္စုပ္ပထနာဝါယောကိစ္စတို့သည်ပရမတ်၏အကျိုးဆက်အကျိုးပြဖြစ်နေသဖြင့်ပရမတ်ယုတ်အစစ်ကိုဖုံးကွယ်ကပညာယုတ်အသွင်သို့ဆောင်ပြနေသော ဝိကာရယုတ်ခေါ်ပညာမျိုးတွေဖြစ်၍ပစ္စုပ္ပါထနာဝါယောကိစ္စကိုတမထအတွက်ရှုပွားရ၏သွားကိုင်းနဲ့ဝါယောဓာတ်ကိုရှုပွားအစ္ဆတံဝါကာယေအယခန္ဓာကိုယ်၏အတွင်းကိုယ်သာရှုရမည်တို့ဖြစ်ယောဂီသည် အောက်ပိုင်းခန္ဓာကိုယ်၏အတွင်းမှသွားမှုကိစ္စကိုအစပြု၍တွန်ပေတိုးပေကံပေနေသောဝါယောတိုက်သဘောများကို ရှုဆိုင်၍မိမိဉာဏ်တွင်ထေချရာတခုကို အတိကကတွန်းနေတယ်တွန်းနေတယ်စသည်အထက်ထက်ရှုပွားရသည်ထိုခါဝါယောကိုတွန်းမှုကံမှုတကုကုသွားမှုအတွက် အတွင်းကဖန်တီးပေးနေဒီကိုသိရှိ တွေ့မြင်လာပါလိမ့်မည်အပြင်းမြင်လှန်သွားနေမှုအတွင်းကတွန်းမှုတွန်းမှုကံမှုတွေကြောင့်သွားလှမ်းနေတာကိုပါသိလာလိမ့်မည်ထိုအခါတွန်းကံထောက်မှကိစ္စတို့နှင့်ရွှေလှုပ်ပင့်ကိစ္စတို့တွင်မိမိအတိညာ၌ ထေရှားရာကိုသာရှုဆိုင်ရှုပွားနေရ၏အပြင်မျက်စိဖြင့်ခြေတော်ကြီးလှမ်းကြွနေသည်ကိုငုံကြီးကသွားတယ်သွားတယ်ဟုသမထနေမမှတ်ပဲအစ္ဆတံဝါကာယေအရာအတွဲ့မှတွန်းတိုးထောက်ကံမသောဝါယောကိစ္စတို့ကိုသာအာဝပြုကအထထရှုပွားပါရင်းတို့ရှုပွားသောတွန်းတိုးမှုစသည်တို့သည်ခန္ဓာကိုယ်အောက်ပိုင်းတွင်မျှမဟုတ်တော့ပဲကိုယ်ကာယတစ်ခုလုံးတို့ပါပြန့်နှံ့ပြီးတွန်းတိုးကံထောက်မှနေပုံကိုသိလာပါလိမ့်မည် ယင်းသို့ရှစ်ဆက်ရှုသောကိုယ်ကာယတစ်ခုလုံးသည်တွန်းတိုးမှုတွေသာရှိနေတော့၍ကိုယ်ကာယကြီးဟူ၍၎င်းငါသူတစ်ပါးယောက်ျားမိန်းမတတ္တဝါဟူ၍၎င်းထင်မှတ်เสียမတွေ့ရတော့ပဲတွန်းတိုးမှုကိစ္စစုတွေသာစုပြုံနေသည်ကိုတွေ့သိနေပေလိမ့်မည်ဆက်၍ရှုသောတွန်းတိုးမှုရှေ့မှနေ၍တိမှုကွာမှုတို့ကနောက်မှလိုက်နေသည်ကိုသိလာလိမ့်မည်ဆက်၍ရှုသောအာယုံရှုစိတ်အပြိုင်ချိတ်အရာတွန်းတိုးမှု တွေနှင့်တိမှုတွေသည်ရင်ဆိုင်ကြုံလာသလိုဗျံသူတစ်ဖွဲအချီအချာနီနီတွေ့သည့်လာလိမ့်မည်ဆက်ရွရှုသောပါမီလျောက်ဉာဏ်စဉ်တက်၍မက်ဆက်ရပါလိမ့်မည်အာဒီလိုဝါယောဒဝါယောဒကိုတရားဓမ္မတို့တရားရှုတဲ့အခါမှာဦးဇင်းတို့ကအခုပြောတဲ့ထက်ဆန်းတဲ့လေးလေးအောက်ဆုံးတဲ့လေးလေးဝမ်းမိုက်ထဲကလေးလေး လေတွေမျိုးမျိုးရှိပေမဲ့ဦးဇင်းတို့တရားတော်မတို့နာသီဝမှာအတ္တတပတ္တတလေအဲ့ဒါကအမြဲတမ်းပေါ်လွင်နေတယ်အမြဲတမ်းရှိနေတယ်အဲ့ဒီအတ္တတပတ္တတဆိုတဲ့အဲ့ဒီလေလေးကိုအရင်ဆုံးတတိထားရမယ်နာသီပြားမှာဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဆိုရင်ဒါအာနာပါနာ အာနာပါနလေးလေးဝင်နေထွက်တယ်ဝင်နေထွက်တယ်ဒါလေးကိုမှတ်ရင်အာနာပါနအဲ့ဒီဝင်တဲ့ဝါယောဓာတ်လေးရဲ့တွန်းမှုသဘောလေးတော့ဝင်လာတော်တော်ကြာတော့ကြာကြာနေလာဆိုမနေဘူးပြန်ပြီးကံပြီးထွက်သွားတယ်တော့ဝင်လာတဲ့သဘောပြန်ပြီးကံထွက်သွားတဲ့သဘောအဲ့ဒီ တိုးသဘောကိုတွန်းတယ်ပြန်ထွက်သွားတာကိုကန်တယ်အဲ့ဒါကိုတွန်းတယ်ကန်တယ်တွန်းတယ်ကန်တယ်လို့ပြောတာဝါယောဓာတ်ရဲ့သဘောကိုရှုခြင်းလို့တွန်းမှုသဘောကန်မှုသဘောဝါယောဓာတ်ဟာတွန်းတက်လက်ကန်တက်လက်တွန်းတက်လက်ကန်တက်လက်သူသဘောသူဆောင်းနေတာသူအလုပ်သူ လုပ်နေတာဝါယောဓာတ်ဆိုတာအဲ့ဒီသူသဘောသူ ဆောင်းနေတဲ့သူအလုပ်သူ လုပ်နေတဲ့ အဲ့ဒီဝါယောဓာတ်ကိုသေးသေးချာချာတတိထားပြီးတော့လိုက်ကြည့်နာသီဝလေးမှာတွန်းတယ်ကန်တယ်တွန်းတယ်ကန်တယ်အဲ့ဒီတွန်းတဲ့သဘောကနောက်ကျော်တဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီမှာအခုငယ်ဒိတ်တွေခေါင်းတွေထိတွန်းတွန်းတွန်းတွန်းသွားတဲ့သဘောတွေဒီအဲ့ဒါအကုန်ကြည့်လို့ရခန္ဓာကိုယ်ကြီးထဲမှာတခါတည်းဟိုမှာဥစီပေါင်းကြီးထဲမှာလေထိုးထဲလဲရှူးရှူးရှူးရှူးဆိုတကူလုံးပြည့်သွားတယ်လို့ပဲအခုနှာသီးဝလေးလေး တိုးဝင်သွားလိုက်တာနဲ့ခန္ဓာကြီးတစ်ခုလုံးဖောင်းကြွပြီးတော့အခါတည်းတွန်းသွားတဲ့သဘောတွေဒီအကုန်မြင်လာလိမ့်မယ်နော်အဲ့ဒါမျိုးဝါရောတက်ရဲ့တွန်းတဲ့သဘောကန်တဲ့သဘောတွန်းသဘောကန်သဘောကိုဒလဇက်အဲ့ဒါကိုကြည်နေတာကြည်နေရင်ကြည်နေရင်ခန္ဓာကိုယ်ကြီးတစ်ခုလုံးကဒိတ်ကလေးဒိတ်ကလေးဒိတ်ကလေးဒိတ်ကလေးဒိတ်ကလေးအော်ခေါင်းကနေမှ တွေ့တဲ့လူတွေဆိုရင်လည်းခေါင်းကနေတခေါင်းလုံးအကုန်ဖြန့်ကြည့် နော်ဒါကတမာတိလေးနည်းနည်းရှိမှအဲ့ဒါကြောကြည့်လို့ရမှာနော်ငယ်ဒိတ်တွေခေါင်းတွေခန္ဓာကိုယ်တွေမှာဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့တွန်းကန်နေတာလှုပ်ရှားနေတာအဲ့ဒီဝါယောဓာတ်ရဲ့တွန်းကန်နေတဲ့သဘောတွေလှုပ်ရှားနေတဲ့သဘောတွေကိုသေးသေးချာချာလေးအဲ့ဒါလေးကိုညံနဲ့လိုက်ကြည့်အဲ့ဒါလေးကိုညံနဲ့လိုက်ကြည့်ရင်ကြည့်ရင်ချင်းနဲ့ဝါယောဓာတ်ရဲ့တွန်းမှုသဘောတွေကံမှုသဘောတွေလှုပ်ရှားနေတဲ့သဘောတွေသေးသေးချာချာမြင်တော့ အဲ့ဒီမှာခေါင်းကိုခြေလက်တန်တန်နေပြောက်ပြီးဝါရောဓာတ်ရဲ့လှုပ်ရှားမှုသဘောတက်တက်ပဲသွားတွေ့တော့တာငါကိုယ်ဆိုတာမရှိတော့ဘူးငါခြေဆိုတာမရှိတော့ဘူးငါလက်ဆိုတာမရှိတော့ဘူးတွန်းကန်လှုပ်ရှားနေတဲ့ဝါရောဓာတ်ရဲ့တက်တက်သဘောတဘာဝတွေပဲမြင်တာအဲ့ဒီလိုမြင်အောင်ရှုရမှာเนาะတရားရှုတယ်ဆိုတာတဘာဝတရားတွေကိုမြင်အောင်လို့သူ့ရဲ့ဝါယောဓာတ်ရဲ့တွန်းတဲ့သဘောတွေကံတဲ့သဘောတွေလှုပ်ရှားတဲ့သဘောတွေဝါယောဓာတ်ရဲ့တွန်းကန်ခြင်းလှုပ်ရှားခြင်းသဘောတွေကို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 တရိပ်ရိပ်တရွရွတခွာခွာနဲ့တွန်းကန်နေတာလှုပ်ရှားနေတာတွေကြည်ပြီးတော့ခေါင်းဆိုတာမမြင်တော့ဘူးလက်ဆိုတာမမြင်တော့ဘူးခြေဆိုတာမမြင်တော့ဘူးဝါရော့တိုက်ရဲ့တွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောအဲ့ဒါပဲမြင်တော့တာအဲ့ဒါကိုအရင်ရအောင်လုပ်ရမှာဒါအထိုင်ရှုနောက်ရက်ရင်းနဲ့ကြတော့အခုပြောသလိုပေါ့အရင်တော့ကတော့ကြွတယ်လှမ်းတယ်ချတယ်မှတ်တာပေါ့အရင်တော့ဒါအခုကြတော့ဓာတ်ကိုမှတ်တော့မယ်ခါကြတော့ ခြေထောက်တစ်ခုရဲ့ကြွတဲ့အခါမှာတွန်းမှုသဘော ကမ်းမှုသဘောအဲ့ဒီမှာအတွင်းထဲမှာဝါရော့တတ်ဒီတွန်းကန်နေတဲ့သဘောလေးတွေအဲ့ဒါလေးတွေကိုမြင်အောင်ကြည့်တာကြွတယ်လှမ်းတယ်ချတယ်ဆိုတာအစာပိုင်းသမာဓိတရားလုပ်တယ်နောက်ကြတော့အဲ့ဒီခြေထောက်ရဲ့တွန်းမှုသဘောလေးတွေကမ်းမှုသဘောလေးတွေလက်လေးတစ်ခုမတော့မယ်ဆိုရင်အဲ့ဒီမှာ तू က ဒီမတဲ့လက်လေးရဲ့တွန်းကန်တဲ့သဘောလေးအဲ့သဘောလေးတွေအထိနောက်ပိုင်းကျတော့အကုန်လိုက်ရှုရမှာပေါ့နော်အခုအဲ့ဒါတော့ကဲထားတော့အခုထိုင်ရင်းနဲ့ဦးဇင်းတို့တရားတော်မတို့တွေဝါရော့တ်ကိုဘာရှုမှလဲနှာသီးဝမှာအတ္တတာပတ္တာတဆိုတဲ့ဝင်တဲ့လေနဲ့ထွက်တဲ့လေရှိတယ်အဲ့ဒီဝင်တဲ့လေရဲ့တိုးပြီးဝင်လာတဲ့သဘောလေးတခါပြန်ပြီးကန်ထွက်သွားတဲ့သဘောလေးတွန်းသဘောကန်သဘောလေးအဲ့ဒါလေးကို မှတ်မယ် တွန်းတဲ့သဘောကံတဲ့သဘောလေးသဘောလေးအသာလေးကြည်နေခြင်းနဲ့အခုယောဂီဟောင်းများအာထုတ်နေကြယောဂီများကဓာတ်ကိုစပြီးတော့ဩအာယုံပြုတ်လို့ရပြီဆိုရင်တော့ငယ်လေးကနေစပြီးတော့အာယုံဖြန့်ပြီးတော့ပြုတ်ပေးပါနော်မရသေးတဲ့ယောဂီများအဲ့နာသီဝါလေးမှာတွန်းနာလေးကန္နာလေးတွန်းနာလေးကန္နာလေးအဲ့ဒါလေးကိုတွန်းတဲ့သဘောလေးကန်တဲ့သဘောလေးကိုပဲဒလဇက်အဲ့ဒါလေးကိုလိုက်ပြီးတော့ရှုပေးပါနော် ရှုရင်ရှုရင်နဲ့ တရှုတရှိုက်မှာအခုပြောသလိုလေးလေးရှုလိုက်တိုင်းရှိုက်လိုက်တိုင်းဒီလေးလေးရှုလိုက်ရှိုက်လိုက်တဲ့အချိန်တိုင်းအချိန်တိုင်းမှာဦးဇင်းတို့ဒကာဒကမတွေရဲ့စိတ်တန်တမ်းမှာ လောဘတွေဝင်ဝင်မရဘူးဒေါသတွေဝင်ဝင်မရဘူးမောဟတွေဝင်ဝင်မရဘူးကိလေသာတွေဝင်ဝင်မရဘူးเนาะကိုယ့်ရဲ့စိတ်မှာတတိကနေရာယူထားရင်လောဘဒေါသမောဟနေရာယူလို့မရဘူးဥပမာရေပြည့်နေတဲ့အိုးဟာနောက်ထပ်ရေထက်လို့မရဘူး ဘူးတဲ့ရှေ့ကရေကအရင်နေရာဥထားတော့နောက်ကရေကထက်ရင်ရှံကြသွားတာပဲတဲ့အခုလည်းပဲတတိအားတမာရီအားကောင်းကောင်းနဲ့ရှုနေတဲ့စိတ်အစဉ်မှာကိလေသာ ကြောင့်ဝင်ခွင့်မရကိလေသာတွေလာခွင့်မရဘာလို့တတိအားကောင်းလို့အဲ့ဒါကြောင့်မို့ဒုံမှုသဘောလေးကံမှုသဘောလေးတွန်းသဘောကံသဘောလေးအနေကြည့်အဲ့တွန်းသဘောကံသဘောလေးခဏကြည့်နေရင်လည်း အေးယောဂီတွေကဟောင်းယောဂီများကိုကရှုွက်ကိုပိုင်နိုင်လို့ရှိရင်ငယ်ထိတ်ကနေပြီးတော့အဲ့ဒါတခါတည်းအကုန်လုံးခြေပြားခြေပြားနေငယ်ထိတ်အပြက်မြတ်အလန့်လန့်ကိုအဲ့ဒီတိုင်းရှုပေးပါဝါယောတတ္တရတွန်းနေတဲ့သဘောတွေကံနေတဲ့သဘောတွေနော်အဲ့ဒါအချိန်တိုင်းရှုလို့ရပါအချိန်တိုင်းရှုလို့ရပါမတွေ့ရသေးတဲ့ယောဂီကလည်းအာမငယ်နဲ့မတွေ့ရသေးတဲ့ယောဂီကငါကတော့အဲ့လိုမရှုတတ်သေးဘူးကိစ္စမယူနှာသီးဝါမှာ တွန်းတဲ့သဘောလေးကမ်းတဲ့သဘောလေးကနေပြီးတော့အတတိလေးထားပြီးတော့လိုက်တမာတိလေးအားကောင်းလာရင်ခန္ဓာကိုယ်ကြီးတစ်ခုလုံးတိုးတိုးသွားတယ်တွန်းတွန်းသွားတာတွေအဲ့ဒါတွေမြင်လာလိမ့်မယ်ဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောမောဆိုတကောလုံးတခါတည်းဖောက်ပြန်ပြောင်းလဲနေတဲ့ဝါရော့တိုက်ရဲ့သဘောတွေအဲ့ဓာဒီကိုသေးသေးချာချာမြင်တော့ဩကောင်းဆိုတာမရှိလက်ဆိုတာမရှိခြေဆိုတာမရှိ ဝါရော့တိုက်ရဲ့တွန်းကန်လှုပ်ရှားနေတဲ့တဘာဝသဘောတရားပဲရှိပါလားငါသူတစ်ပါးယောက်ျားမိန်းမဆိုတာမဟုတ်ပါလားဝါရော့တိုက်ရဲ့တွန်းကန်လှုပ်ရှားနေတဲ့သဘောပဲရှိပါလားဆိုပြီးတော့ဓာတ်လိုပါမြင်သွားတယ်ကောင်းကိုခြေလက်တွေပျောက်သွားတယ်ယောက်ျားမိန်းမတန်တန်တွေပျောက်သွားပြီးတော့ဓာတ်သဘောကြီးပဲမြင်သွားအောင်ရှုရမယ်ဓာတ်တုံးဓာတ်ခဲကြီးပဲရှိတယ်ဓာတ်ရဲ့လက္ခဏာတွေအရာတွေမြင်လာအောင်ရှုတဲ့အခါကျမှဓာတ်သဘာဝတွေမြင်ပြီးတော့မှအဲ့ဒီကနေမှ ဒီဓာတ်တွေပေါ်မှာကိုကငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်တဲ့အကြောင်းဟိုဘက်မှာဝိပဿနာတင်ရှုမှာနော်အဲ့ဒါကြောင့်မို့အခုဦးဇင်းတို့တရားတော်မတို့တွေကအခုဒီဝင်လေထွက်လေတွန်းမှုကမ်းမှုသဘောလေးကနေပြီးတော့ဝါရော့တိုက်ရဲ့တွန်းသဘောကံသဘောကနေပြီးတော့စပြီးတော့လိုက်ပြီးတော့ရှုပေးပါကဲမိမိတို့အိဒီယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်ပါဆက်ထိုင်နေရယောဂီကဆက်ပြီးတခါတည်းထိုင်သွားလို့ရပါတယ် သဘောလေးကံမှုသဘောလေးတတိထားပြီးတော့စောင့်ကြည့် ဘာရောတဲ့ရတွန်းတဲ့သဘောလေးကမ်းတဲ့သဘောလေးစာပြီးတော့ညီအောင်ကြည့် နာဒီဝါရဲ့တွန်းမှုကံမှုသဘောကနေပြီးတော့ခန္ဓာကိုယ်မြင်တဲ့ယောဂီများက ခေါင်းကနေပြီးတော့ဒီကိုယ်လုံးဝါယောတိုက်ရဲ့ခြေပြားခေါင်းများအကုန်လုံးတွန်းကန်လှုပ်ရှားနေတာတွေငယ်တိတ်ကနေစပြီးကုန်ဖြန့်ရှုပေးပါခါတိုင်းရှုနေတဲ့အတိုင်းခေါင်းငယ်တဲ့နေရာလေးမှာစိတ်လေးအသာလေးကြည်လိုက်တိတ်ကလေးတိတ်ကလေးတိတ်ကလေးတွန်းနေတဲ့သဘောလေးတွေ စပြီးတွေ့ရင်ခေါင်းကြီးတစ်ကောင်လုံးပတ်ချလဲပြီးတော့ပိုက်စိတ်တက်ပြီးလိုက်ကြည့်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့အဲ့ဒါတွန်းကန်နေတဲ့သဘောတွေလှုပ်ရှားနေတဲ့သဘောတွေဝါယောဓာတ်ကြီးရဲ့တွန်းကန်နေတာတွေလှုပ်ရှားနေတာတွေဩဓာတ်သဘောတွေသူ့သဘောသူ ဆောင်းနေပါလားလို့ကိုယ်ခန္ဓာကိုယ်ကြီးပေါ်မှာဓာတ်သဘောတွေဓာတ်သဘာဝတွေကိုယ်တိုင်ဉာဏ်နဲ့မြင်လာအောင် အဲ့ဒါကိုသေးသေးချာချာစူးစူးဆိုင်ဆိုင်ကြည့်ရတယ်ငရေကနေပြီးခေါင်းကြီးတစ်ခေါင်းလုံးတခါလေခန္ဓာကိုယ်ရောအကုန်ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့သူ့ရဲ့ပြပြသွားတဲ့နေရာလေးလိုက်တာကြည့်ကြည်ရင်ကြည်ရင်ကြည်ရင်လည်းအဲ့ဒါခြေသုံးခေါင်းသုံးခန္ဓာကြီးတစ်ခုလုံးမှာဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရေရေရေရေရေရေရောရောရောရောရောရောရောရောတဒိတ်ဒိတ်ဒီရောရောနဲ့အဲ့ဒါဒီအကုန်လို့မြင်လာလေဘာရောတဲ့ရဲ့တွန်းမှုသဘောတွေကပ်မှုသဘောတွေ လှုပ်ရှားနေတာတွေဒါတွေကိုကြည်ရင်းနဲ့အဲ့မှာခေါင်းတွေကိုယ်တွေခြေတွေလက်တွေတန်တန်နမိတ်တွေပြောက်ပြီးတော့မြတ်စွာဘုရားဟောတော်မူတဲ့ဓာတ်ဆိုတာကြီးပဲမြင်လာလိမ့်မယ်။အော်ဓာတ်တုံးဓာတ်ခဲကြီးပါလား။တရိပ်ရိပ်တရွရွနဲ့သူ့သဘောသူဆောင်းနေတဲ့ဓာတ်သဘောပဲ။သူ့သဘာဝဓာတ်နော်။အဲ့သဘာဝဓာတ်သူ့သဘောသူ ဆောင်းနေတာ။အဲ့ဒီမှာငါသူ့တော်ယောက်ျားမိန်းမဆိုတာမရှိဘူး။ အဲ့ဒါဝါယောဓာတ်ရဲ့တွန်းနေတဲ့သဘောကန်နေတဲ့သဘောလှုပ်ရှားနေတဲ့သဘောပဲရှိတယ်ဆိုတော့အဲ့ဒီအမှန်မြင်သွားအောင်လို့ဓာတ်လို့အမှန်မြင်လာအောင်လို့ဒီရင်တော့သဘာဝဓာတ်လို့မသိဘူးငါကိုယ်လို့ပဲသိခဲ့တယ်ငါဟာလို့ပဲသိခဲ့တယ်ယောက်ျားလို့ထင်ခဲ့တယ်မိန်းမလို့ထင်ခဲ့တယ်ဒီအထင်တွေအမြင်တွေဟာပြညတ်လောကတော့အမျိုးသမီးရှိတယ်မျိုးသားရှိတယ်ဘုန်းကြီးရှိတယ်ယောက်ျားရှိတယ်မိန်းမဒါပြညတ်နဲ့ ပရမတ်နယ်မှာကြည့်တဲ့အခါကျတော့ယုတ်ဓမ္မနန္ဓမ္မသဘောတရားတွေတတ်သဘောယုတ်သဘောနန္သဘောဒီသဘောတွေပဲရှိတယ်ဘုရားရှင်ကိုရောမြတ်ကြီးကတိတ်ကလေးတိတ်ကလေးဒါဝါယောဒတွန်းကန်နေတဲ့သဘောလှုပ်ရှားနေတဲ့သဘောတဟာတပဲအဲ့တသဘောကိုအမှန်မြင်အောင်လို့ဓာတ်တွေကိုအမှန်သုံးသပ်နိုင်အောင်လို့ရသော်ဘုရားပေးခဲ့တဲ့ကမ္မထာ စောင့်ကြည့်ပါခန္ဓာကြီးတစ်ခုလုံးဒိတ်ဒိတ်ဒိတ်ဒိတ်ဒီပေါ်နေဘယ်မှမပေါ်အဲ့နာသီဝါလေးတွန်းနေကန်းနေတွန်းနေကန်းနေဒါလေးကိုပဲကြည့်နေအာဘဝတစ်ခုဏီကုံချုပ်ခန္ဓာနီးကိုယ့်ရဲ့ခန္ဓာထဲမှာကိုရှာထားတဲ့တရားအခုမြတ်စွာဘုရားဒါခန္ဓာကိုယ်ကဓာတ်သဘောတွေကိုဘုရားဟောပြီးတော့ကိုယ်ကညံနဲ့လိုက်ကြည့်တော့ဓာတ်သဘောတွေတွေ့ပြီဓာတ်တွေပိုင်ပိုင်နေနေရှုတတ်ထားတဲ့တရားဓမ္မတွေ ဒါသဘောတွေကိုစင်ញံသုံးသပ်ထားတဲ့ဒကာဒကမတွေဒီကနာနီလည်းဒီဘောမှာပဲလက္ခဏာကြီးသုံးပါးတင်စင်ញရမယ်သုံးသပ်ရမယ်ပွားများရမယ်ဒီလည်းတောက်အောင်နေလည်းမြအောင်လို့ ဒီကလုံးပေါ်တဲ့ယောဂီများဖြန့်ပြီးတော့ရှုပေးပါငယ်လေးကနေပြီးတော့ခြေပြားထိတောင်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းဆင်းဆင်းပြီးတော့ကြည့်ကောင်းနေပတ်ချလဲပြီးတရိတ်ရိတ်တရိတ်ရိတ်နဲ့ကောင်းနေမှာဝါယောတိုက်ရဲ့တွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောတွေပေါ်အောင်ကြည့်မြင်အောင်ရှု့ လက္ခဏာတစ်ခါတော့ပေါ်သွားပြီဆိုတမာရီလေးကျဲသွားလို့တစ်ခါလေးပျောက်သွားရင်စိတ်လေးနည်းနည်းစူးစီးလိုက်တမာရီလေးစူးစီးလိုက်ပြန်မြင်လာတာပြန်မြင်လိုက်အဲ့ဒါပေါ်မှာကြည်တရေရေတရွရွနဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြနေတဲ့သဘောတွေနေဆိုင်လက္ခဏာတွေမြင်အောင်ရှုကျိတ်လေကျိတ်လေကျိတ်လေတိတ်လေတိတ်လေ ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဩမြတ်စွာဘုရားဟောတော်မူခဲ့တဲ့အနေစာလက္ခဏာတွေဒီလိုဖြစ်ပြီးဒီလိုပြက်နေတာပါလားလို့ခန္ဓာကိုယ်ကြီးထဲမှာဟောရောတရတွန်ကန်လှုပ်ရှားနေတာဒီ ချို့ယောဂီဝါယောဓာတ်မတွေ့ဘဲနဲ့ပထဝီဓာတ်တွေတောင့်တင်းနေတာတွေ့တယ်အဲ့ဒါလည်းရှုဒါဝါယောဓာတ်ဦးစားပေးပြီးတော့ရှုခိုင်းတဲ့ရှုွက်မှုငယ်တန်းကတော့တရားထိုင်လိုက်ရင်းနဲ့ဓာတ်ကြီးလေးပါသူတက်ချင်တက်လာတာဦးစီးတက်လာတာပထဝီဓာတ်ကဦးစီးတက်လာတဲ့ယောဂီတွေရောတင်းတောင့်ထုံကျင်ကြိုက်ခဲပြီးတက်လာတာတေသောဓာတ်ကဦးစီးတဲ့ယောဂီများကြော ခန္ဓာကိုယ်ကြီးတစ်ခုလုံးမီးတွေပူသလိုပူပြီးတော့တက်ရင်လည်းတက်လာ ရေခဲတုံးကြီးကတ်ထားသလိုအေးပြီးနေခြင်းလဲနေဝါယောဓာတ်ကတက်တဲ့ပုဂ္ဂိုလ်ကြလဲဒိတ်ကလေးဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရွာရွာရွာရွာရွာရွာရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့အဲ့ဒါမျိုးတွေဖြစ်ကုန်မှာဒီတက်ကြီးသုံးပါဘယ်လက္ခဏာပေါ်ပေါ်ဆံပြားနေခြေပြားခြေပြားနေဆံပြားတိုင်အောင်နေရာတိုင်းကိုအကုန်ရှုနိုင်အောင်ကြိုးစားရမှာဒါသဘောတွေဆိုတာအကုန်လုံးခန္ဓာကြီးတစ်ခုလုံးမှာအပြည့်ရှိနေတယ် ခြေသုံးကောင်းဆုံးကြိုက်တဲ့နေရာရှုတမာရီအလင်းလေးနဲ့ရှိတယ်တမာရီလေးရှိတယ်အဲ့တမာရီကထိုးပြလာတာခန္ဓာရဲ့သဘောတွေကိုကြောင့်မို့တမာရီလိုတယ်တမာရီလိုတယ်လို့ပြောတာအဲ့တမာရီလေးရှိမှစိတ်ကလေးရကုန်ကြည့်လို့ရရှုလို့ရတာတုံမှုသဘောတွေတောက်မှုသဘောတွေ သူသောသူဖောက်ပြန်ပြောင်းလဲနေတာဒီမြင်အောင်ရှုဝိပဿနာရှုတယ်ဆိုတာဟိုရဲ့အစ္ဆဒကံကာယတဏ္ဍအတွင်းထဲမှာဖြစ်ပျက်နေတဲ့ဝါယောတရဲ့သဘောတွေတွန်တလဲကန်တလဲဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ဖောက်ပြန်ပြောင်းလဲနေတာကိုယ်ပိုင်ဉာဏ်နဲ့မြင်အောင်ကိုယ်ပိုင်သိအောင်ရှုပေး လုံးဖြန်းဖြန်းပြီးရှုပေးပါဒီကလုံးခြေသုံးပေါင်းသောကုံလို့ပေါ်ရပေါ်ရတွေမှာဒါလေးပါရဖောက်ပြန်တဲ့သဘောတွေဒီရိပ်ရိပ်တဖွာဖွာဖောက်ပြန်နေတာတွေပျက်စီးနေတာတွေအကုန်လိုက်ရှုညာနဲ့မြင်အောင်ကြည့်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ဒီရိပ်ရိပ်တဖွာဖွာနဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဟာအတူတူယောက်ျားမိန်းမဆိုတာမဟုတ် သူသဘောသူ ဒါသဘောဓာတ်ဆောင်နေတာသူ့တဘာဝသူဖောက်ပြန်နေတာတွေပြောင်းလဲနေတာတွေပျက်စီးနေတာတွေအဲ့ဒါကြီးမမြဲတဲ့အနေဆအဝမြင်အောင်ကြည့်ဝါယောဓာတ်ရဲ့အနေဆတွေမြင်အောင်သူ့သဘောသူဖောက်ပြန်နေတာတွေပြောင်းလဲနေတာတွေနေဆလက္ခဏာမြင်မှဒုက္ခမြင်မယ်ဒုက္ခမြင်မှအနတ္တမြင်မယ်နေဆဒုက္ခအနတ္တလက္ခဏာဤ၃ပါး သူများပြောတဲ့အနေဆာမို့ကိုယ်ခန္ဓာကိုယ်ရဲ့ကိုယ်တိုင်ဉာဏ်နဲ့ကြည့်လို့ပထဝီဓာတ်တွေကလည်းဖောက်ပြန်ပြောင်းလဲနေတာတေဇောဓာတ်တွေကလည်းဖောက်ပြန်ပြောင်းလဲနေတာဝါယောဓာတ်တွေကလည်းဖောက်ပြန်ပြောင်းလဲနေတဲ့ဓာတ်သဘောတွေရဲ့မမြဲတဲ့အနေဆာကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်လက္ခဏာနဲ့ရအောင်ရှု့ ပေါ်ရပေါ်ရဒါသဘောတွေရဲ့အပေါ်မှာခြေဆုံးကောင်းဆုံးအကုန်လုံးဖြန့်ဖြန့်ပြီးတော့လိုက်ရှုပေးပါဒါသဘောတွေသူသဘောသူဆောင်းနေတာ သူလောက်သူလောက်နေတာဒီမမြဲတဲ့အနေဆသဘောဉာဏ်နဲ့မှမြင်အောင်ကြည့်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ဘာယောတာကဥသိနေတဲ့ယောဂီများဘာယောတာရဲ့အနေဆာကိုမြင်အောင်ကြည့် 娘绣。 အလုံးဖြုတ်လို့ရပါပြီလက်ဖြားလေးခြေပြားလေးတွေကိုယ်လိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပေးပါ